ရှင်ယောဟန်ခရစ်ခန်းကြီး16အငယ်1မှ6တင်တို့သည်စိတ်မပြည့်စေခြင်းငှာဤစကားကိုငါဟောပြော၏လောကီသားတို့သည်တင်တို့ကိုတရားစရမှနှင်ထုတ်လိမ့်မည်တင်တို့ကိုတတ်တော်သူမည်ဒီကားဖျားဝုကိုငါပြုပြီဟုမိမိထင်မှတ်သောအချိန်ကာလရောက်လိမ့်မည် ခမည်းတော်ကိုမတိငါကိုလည်းမတိသောကြောင့်ထိုတို့ပြုကြလိမ့်မည်ထိုအချိန်ကာလရောက်သောအခါငါသည်အထက်ကဤသို့ ပြောပြီးသည်ကိုသင်တို့အောက်မေ့စေခြင်းဟံယခုပင်ငါဟောပြော၏။အစအဦး၌သင်တို့နှင့်အတူငါရှိသောကြောင့်ဤသို့မပြောဘူးသေး။ငါကိုဆေလွတ်တော်မူသောသူထံသို့ ယခုငါတွားရမည်ဖြစ်၍အဘယ်အရတ်သို့တွားမည်နည်းဟုသင်တို့မမေးကြ။ဤအကြောင်းအရာတို့ကိုငါဟောပြောသောကြောင့်သင်တို့သည်အလွန်ဝမ်းနည်းခြင်းသို့ရောက်ကြ၏။အငယ်9မှ17 ငါအမှန်ကန်ဆိုသည်ကားငါသွားလျင်တင်တို့အကျိုးရှိလိမ့်မည်အကြောင်းမူကားငါမသွားလျင်ဥပိ္ပစေဆရာသည်တင်တို့စီတို့မလားငါသွားလျင်ထိုသူကိုတင်တို့စီတို့ငါစေလွတ်မည်ဥပိ္ပစေဆရာသည် ရောက်လာလျင်ဒုစရိုက်အပြစ်ကို၎င်းအပြစ်ကင်းခြင်းကို၎င်းအပြစ်စီရင်ခြင်းကို၎င်းလောကီသားတို့အားထင်ရှားစွာဖော်ပြမည်ငါကိုမယုံကြည်ကြသောကြောင့်ဒုစရိုက်အပြစ်ကိုဖော်ပြမည် ငါသည်ခမည်းတော်ထံသို့သွားမည်ဖြစ်၍သင်တို့သည်နောက်တဖန်ငါကိုမတွေ့မမြင်ရသောကြောင့်အပြစ်ကင်းခြင်းကိုဖော်ပြမည်ဤလောကကိုအစိုးရသောမင်းသည်အပြစ်စီရင်ခြင်းကိုခံရသောကြောင့်အပြစ်စီရင်ခြင်းကိုဖော်ပြမည်အငယ်၁၂မှ၅သင်တို့အားငါပြောเสียစကားအများရှိတော်လဲသင်တို့သည်ယခုမခံနိုင်ကြတမာတရားနှင့်ပြည့်စုံသော ထိုဝိညာဉ်တော်သည်ရောက်လာသောအခါ၊သမ္မာတရားကိုသင်တို့အားအကြွင်းမဲ့သွန်သင်ပြသလိမ့်မည်။ထိုဝိညာဉ်တော်သည်ကိုယ်အလိုအလျောက်ဟောပြောမည်မဟုတ်။ကြားသမျှတို့ကိုဟောပြောလိမ့်မည်။နောင်လာလတံ့သောအရာတို့ကိုလည်းသင်တို့အားဘော်ပြလိမ့်မည်။ထိုသူသည်ငါ့ဘုန်းကိုထင်ရှားစေလိမ့်မည်။အကြောင်းမူကား၊ငါနှင့်စပ်ဆိုင်သောအရာကိုယူ၍သင်တို့အားဘော်ပြလိမ့်မည်။ခမည်းတော်နှင့်စပ်ဆိုင်သမျှသည်ငါနှင့်စပ်ဆိုင်၏ ထိုကြောင့်ငါနှင့်ဆက်ဆိုင်သောအရာကိုယူ၍တင်တို့အားဖော်ပြလိမ့်မည်ဟုငါပြော၏အငယ်16မှ24ခဏကြာပြီးမှတင်တို့သည်ငါကိုမမြင်ရကြတဖန်ခဏကြာပြီးမှငါကိုမြင်ပြန်ကြလိမ့်မည်အကြောင်းမူကားငါသည်ခမည်းတော်ထံသို့တွားမည်ဟုမိန်တော်မူ၏တပည့်တော်အချို့ကလည်းခဏကြာပြီးမှတင်တို့သည်ငါကိုမမြင်ရကြ တဖန်ခဏကြာပြီးမှငါကိုမြင်ပြန်ကြလိမ့်မည်ဟု၍၎င်းအကြောင်းမူကားငါသည်ခမည်းတော်ထံသို့တွားမည်ဟု၍၎င်းမိန်တော်မူသောစကားသည်အဘယ်သို့နည်းခဏဟု၍မိန်တော်မူသောအဘယ်သို့ဆိုလိုသနည်းမိန်တော်မူသောစကားကိုအကျွန်ုပ်တို့သည်နားမလည်ဟုအချင်းချင်းပြောဆိုကြ၏တပည့်တော်တို့သည်မေးလျှောက်လိုသည်ကိုယေရှုသိမြင်တော်မူလျှင်ခဏကြာပြီးမှ သင်တို့သည်ငါကိုမမြင်ရကြတဖန်ခဏကြပြီးမှငါကိုမြင်မြန်ကြလိမ့်မည်ဟုငါပြောသောစကားကိုသင်တို့သည်အချင်းချင်းဆင်ခြင်ကြသလိုငါအမှန်ကန်ဆိုသည်ကားသင်တို့သည်ငိုကြွေးမိတမ်းခြင်းရှိကြလိမ့်မည်လောကီသားတို့သည်ဝမ်းမြောက်ခြင်းရှိကြလိမ့်မည်တင်တို့မူကားဝမ်းနေခြင်းရှိတော်လဲထိုဝမ်းနေခြင်းသည်တဖန်ဝမ်းမြောက်ခြင်းဖြစ်လိမ့်မည်မိမသည်သားကိုဖွားစဉ်အခါဖွားရသောအချိန်စေသောကြောင့် ဝမ်းနည်းခြင်းရှိ၏ဖွားမြင်ပြီးမှဤလောက၌လူတယောက်ကို ဖွားမြင်သောကြောင့်ဝမ်းမြောက်ခြင်းရှိ၍အထက်ခံရသောဝေဒနာကိုမေ့လျော့တတ်၏ထိုနည်းတူယခုတွင်သင်တို့သည်ဝမ်းနည်းခြင်းရှိကြတော်လဲနောက်တဖန်သင်တို့ကိုငါတွေ့မြင်သဖြင့်သင်တို့သည်စိတ်နှလုံးဝမ်းမြောက်ခြင်းရှိကြလိမ့်မည်ထိုဝမ်းမြောက်ခြင်းကိုအဘယ်သူမျှလူယူဖြစ်စည်းခြင်းဟံမတတ်နိုင် ထိုနေ့၌သင်တို့သည်ငါ့ကိုအလျင် မမေးမြန်းရကြငါအမှန်ကန်ဆိုသည်ကားတင်တို့သည်ငါ၏နာမကိုအမိပြု၍ခမည်းတော်မှဆုတောင်းသမျှတို့ကိုခမည်းတော်သည်ပေးတော်မူမည်ယခုတိုင်အောင်ငါ၏နာမကိုအမိပြု၍တင်တို့သည်အဘယ်ဆုကိုမျှမတောင်းကြသေးတင်တို့သည်ဝမ်းမြောက်เสียအကြောင်းစုံလင်စေခြင်းငှာတောင်းကြလော့ထိုတို့တောင်းလင်ရကြလိမ့်မည်အငယ်25မှ33ဤရာတို့ကို ပုံဥပမာအားဖြင့်ငါဟောပြော၏။ပုံဥမာအားဖြင့်မဟောမပြောဘဲခမည်းတော်နှင့်ဆက်ဆိုင်သောအရာတို့ကိုတင်တို့အားအတည့်အလင်းဖော်ပြသောအချိန်ကာလရောက်လိမ့်မည်။ထိုကာလ၌တင်တို့သည်ငါ၏နာမကိုအမိပြု၍ဆုတောင်းကြလိမ့်မည်။တင်တို့အဖို့လို့ငါငါသည်ခမည်းတော်ကို တောင်းမည်ဟုမဆို။အကြောင်းမူကားတင်တို့သည်ငါကိုချစ်ကြ၍ငါသည်ဘုရားသခင်ထံတော်မှကြွလာသည်ကိုယုံကြသောကြောင့် ခမည်းတော်သည်ကိုယ်တော်တိုင်သင်တို့ကိုချစ်တော်မူ၏။ငါသည်ခမည်းတော်ထံမှထွက်၍ဤလောကသို့ကြွလာပြီ။တဖန်ဤလောကမှထွက်၍ခမည်းတော်ထံသို့သွားဦးမည်ဟုမိန့်တော်မူ၏။တပည့်တော်တို့ကလည်း၊ကိုယ်တော်သည်ယခုတွင်ပုံဥပမာကိုမဆောင်ဘဲအတည့်အလင်းဟောတော်မူ၏။အလုံးစုံတို့ကိုသိတော်မူသည်ကို၎င်း၊အဘယ်သူမျှကိုယ်တော်ကိုမေးမြန်းစေခြင်းငှါအလိုတော်မရှိသည်ကို၎င်း ယခုတွင် အကျွန်ုပ်တို့သိကြပါ၏။အကျွန်ုပ်တို့သည်ဤအကြောင်းကိုထောက်၍ကိုယ်တော်သည်ဘုရားသခင့်အထံတော်မှကြွလာတော်မူသည်ကိုယုံပါသည်ဟုလျှောက်ကြ၏။ယေရှုကလည်းယခုတွင်ယုံကြပြီလော။သင်တို့သည် ကွဲပြား၍ငါကိုတကူဒီနေစေခြင်းဟံစွန့်ပစ်လျက်အတီးတီမိမိတို့နေရာသို့ပြေးသွားမည်အချိန်ကာလသည်လာ၍ယခုပင်ရောက်ပြီသို့တော်လည်း ငါသည်တကူဒီနေသည်မဟုတ်ခမည်းတော်သည်ငါနှင့်အတူရှိတော်မူ၏တင်တို့သည်ငါကိုအမိပြု၍ငြိမ်သက်ခြင်းရှိစေခြင်းငှာဤစကားကိုငါဟောပြောပြီးတင်တို့သည်လောက၌ဆင်းရဲဒုက္ခကိုခံရကြလိမ့်မည်သို့တော်လည်းမစိုးရင်ကြနှင့်ငါသည်လောကကိုအောင်ပြီဟုမိန်တော်မူ၏